ယနေ့ဓမ္မစကုဓမ္မယောရှင်မင်းဝန်ဆရာတော်ဤမဟာတိပဋ္ဌာန်9ရဲ့တရားစခန်းပွဲ၌ဓမ္မတဝနာကုသိုလ်ဒုလာရောက် စီပူးကြတဲ့ဓမ္မမာမကတရားလူလားကြတဲ့ယောဂီသူတော်စင်များကိုတရားနာယူရတဲ့ဓမ္မတဝနာကုသိုလ်ဒုကုသိုလ်လောက်နဲ့ကျေနပ်အားရမနေစေချင်ပါဘူး မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့လို့လူဖြစ်ကိုလေးရလို့နိလမကန်စွာနဲ့သွန်သင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့တွေ့ရတဲ့အခါမှာဘဝလွတ်မြောက်ရေးဖြစ်တဲ့မာသရိပဋ္ဌာန်ဝိပဿနာတရားလို့ရှုပွားအထုတ်စီလိုပါတယ်။ဒါကြောင့်ဘုန်းကြီးများကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဒယအတိုင်း မဟာသတိပဋ္ဌာန်ဝိပဿနာတရားတွေကိုရှုပွားအထုစေမှာဖြစ်ပါတယ်ဒီတရားတွေမပွားများခင်မှာကြိုတင်ပြီးတော့ဆင်ခြင်ပွားများရမယ်ကုဆောင်တရား၄ပါးရှိပါတယ်အဲ့ဒီကုဆောင်တရား၄ပါးကိုကြိုတင်ပြီးတော့ဆင်ခြင်ပွားများရမှာဖြစ်ပါတယ်ကုဆောင်တရား၄ပါးမှာနံပါတ်၁ကဗုဒ္ဓနုတ္တတိမြတ်စွာဘုရားရှင်ရဲ့ဂုဏ်တော်တွေကိုအာယုံပြုတာ ဆင်ញင်တာနှလုံးသွင်းတာပေါ့တရားရှုပွားအားထုတ်မဲ့ပုဂ္ဂိုလ်ဟာလည်းပဲတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကိုပင်စပဋိဋ္ဌိတထီခြင်း၅ပါးနဲ့ရိုရိုသေးသေးဥချပါဥချတဲ့ကာမလည်းပဲဘုရားရှင်ရဲ့ဘုံတော်ထက်အရဟံအစရှိတဲ့ဂုဏ်တော်များကို အာယုံပြုပြီးတော့ရှိခိုးဥချခြင်းအပြင် ဗုဒ္ဓနုတ္တိဆိုတဲ့ဂုံတော်တွေတပါးလည်းပွားပြီးဖြစ်သွားတယ်။အဲဒီလိုဂုံတော်ကိုအာယုံပြုပြီးတော့ရှိကိုဥချပြီးပြီဆိုရင်တော့မေတ္တာဘာဝနာအာလုံးတတ္တဝါတွေရဲ့ပုံမှာမေတ္တာစီဖြန့်ဝေလိုက်ပါတဝူးစီတယောက်စီဆိုရင်ဉာဏ်နေမှာဆိုတဲ့အတွက်ကြောင့်မို့အာလုံးတတ္တဝါတွေဉာဏ်မှာကြပါစေချမ်းသာကြပါစေ။ စိတ်ဆင်းရဲကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွတ်ဆောင်နိုင်ကြပါစေလို့အဲလိုအာလုံးတ attva တွေကိုစိတ်ထဲကမေတ္တာလေးပွားလိုက်ပါဒါမေတ္တာဘာဝနာပါအဲလိုမေတ္တာဘာဝနာပွားများပြီးပြီဆိုရင်တော့အတုပဘာဝနာမိမိခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုဉာဏ်နဲ့မှထင်မြင်လာအောင် ဆင်ခြင်ပွားများတာကိုဒါအတုပဘာဝနာခေါ်ပါလေမိမိတို့မတင့်တယ်တဲ့သဘောတွေညာထဲမှာထင်မြင်လာအောင်ဆိုရင်တော့ဒီခန္ဓာကိုယ်ကြီးဟာ32ကုဋ္ဌာသအစုဝေးမြတာဖြစ်တဲ့တွင်ဒီ32ကုဋ္ဌာသကိုတစုစီတပုံစီပုံပြီးတော့ကိုယ်စိတ်လေးနဲ့ပုံထားကြည့်ပေါ့စာမင်းကတပုံမွင်းခြင်းကတပုံခြေသက်လက်သေးတွေကတပုံအယိုးတွေကတပုံအရေးတွေကတပုံ အသွေးတွေအသားတွေနှလုံးတွေကြောက်ကတ်တွေဥသိနေဥမတွေစုပ်တွေမြေတွေပြင်းနေစသည်ဖြင့်တပုံးစီပုံထားပြီးတော့ကြည့်လိုက်ပါတလိတ်တို့ချွဲကန်းတို့တရွေးတို့နှက်တို့ကျင်းကြီးတို့ကျင်းငယ်တို့စသည်ဖြင့်တပုံးစီပုံထားကြည့်လိုက်ရင်ဒီခန္ဓာကိုယ်ကြီးဟာဘာမှတင့်နေတာမရှိတော့မတင့်တဲ့သဘောတွေညာထဲမှာရှင်းရှင်းလင်းလင်းသိလာလိမ့်အဲဒီလိုမရဏနုဒတိနေရာဖြင့် ဒီအတုပဘာဝနာအနေအချင်းနှလုံးသွင်းဆင်ញင်တာဟုတ်တယ်အတုပဘာဝနာကိုပါ မတင့်တယ်တဲ့သဘောတွေဆင်ញင်တာအဲ့လိုဆင်ញင်ပြီးပြီဆိုရင်တော့နံပါတ်၄မရဏနုဒတိတေခြင်းတရားကိုနှလုံးသွင်းရငါဒီမုတ်ချသေးရမည်ချိန်ပိုင်းသာလူတို့သည်လို့တေခြင်းတရားကိုအနိကထားပြီးတော့နှလုံးသွင်းလိုက်တခဏလေးနှလုံးသွင်းလိုက်နှလုံးသွင်းပြီးပြီဆိုရင်တော့မိမိတို့ရှုပွားအားထုတ်မယ်တတိပဋ္ဌာန် တရားတွေကိုရှုပွားအထုတ်ကြမှာဖြစ်ပါတယ်။အထုတ်မဲ့ပုဂ္ဂိုလ်များကိုရှုပုံမှ ပုံပွားများအထုတ် ပုံတွေကိုနားလေသဘောပေါက်အထုတ်တတ်ဖို့အတွက်ဘုန်းကြီးကရှေ့ကဆောင်ပုတ်လင်္ကာလေးတိုင်ပေးမယ်။အဲဒီဆောင်ပုတ်လင်္ကာလေးရွတ်ဆို ပြီးတော့ရှုပွားအထုတ်ကြရအောင်။တင်ပလင်ခွေကထိုင်နေပါခမ်းမှဖြောင်းမြောင်းတာ ဆိုလိုက်ပါအလုံးမြို့သားများတင်မလင်ကွေထိုင်လို့ရပါပြီတင်မလင်ကွေထိုင်ပြီးတော့ခါလေးကိုလည်းဖြောင်းဖြောင်းလေးထားလိုက်သို့တော့တောင့်မထမ်းနဲ့တင်းမထမ်းနဲ့ခန္ဓာကိုယ်လေးဖြောင်းဖြောင်းလေးပဲထားတက်တောင့်တက်တာအနေထားလေး မြေသမီးများကတော့ယခုလိုပစိတုထိုင်ထားခြင်းကိုအန္တပလင်ခေါ်ပါတယ်ဒီတိုင်းပစိတုရဲ့ထိုင်ခါလေးကိုပြောင်းပြောင်းမမကလေးထားမိမိထိုင်ကိုမိမိကိုယ်တိုင်စိတ်တိုင်းကြထိုင်ပြီးပြီဆိုရင်တော့ကိုလက်အင်းကမလှုပ်ရှားနဲ့တော့မလှုပ်အိမ်တရေငြိမ်ငြိမ်နေစိတ်တွေမလွင်ပါစိတ်တွေမလွင်ပါဆိုလိုက်ပါမလှုပ်အိမ်တရေငြိမ် ကိုယ်လက်အင်္ဂါတွေမလှုပ်ရှားတော့ဘူးဆိုရင်စိတ်တွေပါတည်ငြိမ်လာပါလိမ့်မယ်အဲလိုတည်ငြိမ်လာတဲ့ခံမှာရှေ့နောက်တောင်မြောက်ဘေးဝဲရာကြည့်တတ်တဲ့မျက်စိလေးကိုမှိတ်လိုက်တော့မျက်စိမိတ်ခါမျက်စိမိတ်ခါကောင်းတဲ့ပါကောင်းတဲ့ပါဝမ်းမှစိတ်ကိုထားဝမ်းမှစိတ်ကိုထားသုဘမျက်စိမိတ် လို့ဤတကယ်လို့မိမိရဲ့မျက်စိကရှင်းနောက်တောင်မြောက်ဘေးဝဲရာတွေမကြည့်တော့ဘူးဆိုရင်တော့မြင်ရတဲ့အာယုစီစိတ်တွေမရောက်တော့စိတ်လေးတည်ငြိမ်လာပါလိမ့်မယ်။ဒါကြောင့်မို့မျက်စိလေးကိုလည်းပဲစက္ကုန္တရိချဒါကြောင့်မို့မျက်စိလေးမှိတ်ပြီးတော့ဒါခေါင်းလေးကိုလည်းတဲတဲ့မမတာရှေ့ကိုလည်းပဲစိုက်ပြီးတော့ငုံမတန်းနဲ့နောက်ကိုလည်းမော့ပြီးလှမ်းမတန်းနဲ့ရှုမှတ်ရမယ့် အာယုံစီကိုရှုစိတ်ကလေးညွတ်ထားလိုက်မိမိရှုမှတ်ရမယ့်အာယုံဟာဝမ်းပိုင်းနဲ့ချက်တိုင်နေရာလေးဖြစ်ပါတယ်အဲ့ဒီနေရာလေးကိုစိတ်လေးညွတ်ထားလိုက်ဒီခါမှာလေးလေးရှုသွင်းလိုက်ပြီဆိုရင်ဝမ်းပိုင်းလေးဟာတရေရိမ့်နဲ့တွန်းကန်တောင်တင်းပြီးဖောင်းကန်တက်လာဒါလေးကို ဖောင်းနေစိတ်မှတ်ကလေးနဲ့မှတ်လိုက်လေးလေးပြန်ထွက်သွားပြီဆိုရင်ဝမ်းမိုက်ကလေးရောကြပင်ကြသွားမယ်ဒါလေးကိုပင်နေလို့စိတ်မှတ်ကလေးနဲ့မှတ်လိုက် အဲ့ဒီဖောင်းနာပိန်နာလေးကိုဆရာလေးဆိုင်ပြီးချိန်သားကြိုက်ကလေးရှုနေဖို့ပါယောဂီဖောင်းတာပိန်တာဖောင်းနာပိန်တာစိတ်ဆိုင်ခါစိတ်ဆိုင်ခါမှတ်ပါယောဂီများမှတ်ပါယောဂီများသုဖောင်းနာ ယောဂီဝိပဿနာတရားရှုပွားအထုတ်တယ်ဆိုတာတခုတည်းသော အာယုံကိုရှုရတာမဟုတ်ဘူးယောဂီအာယုံနဲ့ द्वार ဆုံတိုင်းဆုံတိုင်းရှုရကိုယောဂီများကိုဖောင်းအာယုံပင်အာယုံလေးရှုဖို့ညွှန်ကြားထားပါသူဟာအမြဲတမ်းလေးရှိတယ်ထင်လဲထင်ရှားတယ်ဒါကြောင့်မို့သူ့ကိုပင်နိုင်ထားပြီးရှုမှတ်ဖို့ညွှန်ကြားထားပေမဲ့သူတခုတည်းရှုရမှာမဟုတ်ဘူးယောဂီ အဲ့ဒီဖောင်းမှုပင်မှုအာယုံလေးကိုစူးစိုက်ပြီးရှုနေတဲ့အချိန်မှာဘေးကအတန်အာယုံလေးကြားလာရင်ကြားတဲ့အတန်ဘက်ကိုညံလေးလှည့်ပြီးကြားလေကြားလေရှုလိုက်ဒေတာယုံလေးမထင်ရှားတော့ဘူးဆိုတဲ့အခါကျတော့မှမိမိပင်နိုင်ကမ္မဋ္ဌာန်းလေးပြန်ဆိုင်ဖောင်းနေပိန်နေဖောင်းနေပိန်နေပြန်ရှုဒီလိုရှုနေစဉ်မှာမိမိရဲ့စိတ်တွေကအိမ်ကိုတရိယာမယ်လူကိုတရိယာမယ်မိသားစုကိုတရိယာမယ် တရိယာရင်အဲ့ဒီတရိယာတဲ့စိတ်ကလေးကိုနောက်စိတ်ကလေးနဲ့ရှုလိုက်တရိယာတဲ့တရိယာတဲ့ရှုလိုက်စိတ်လေးခန္ဓာပြန်ပြီးတော့ရောက်လာလိမ့်မယ်အဲ့ဒီကမှာဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်ဒါပဲယောဂီအဲ့ဒီဖောင်းတာပိန်တာလေးပဲစိုက်ပြီးပြန်ရှုဒီလိုစူးစိုက်ပြီးရှုနေစဉ်မှာပဲရှေ့စိတ်ကလေးကဖြုတ်ဆူထွက်သွားရင်နောက်စိတ်ကလေးကတိလိုက်အဲ့ဒီတိလိုက်တဲ့အခါမှာထွက်တယ်ထွက်တယ်လို့နောက်စိတ်နဲ့ရှုလိုက်တာနဲ့ပဲစိတ်လေးခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကမှာဖောင်းတာပိန်တာလေးပဲပြန်ရှု့ ဒီလိုရှုနေစဉ်မှာမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေလာရင်ဝေဒနာကိုရှုမဲ့ယောဂီနာရင်လည်းနာတဲ့နေရာလေးဆိုင်နာတယ်နာတယ်ရှုညောင်းရင်လည်းညောင်းတဲ့နေရာလေးဆိုင်ညောင်းတယ်ညောင်းတယ်ရှုပူရင်ပူတဲ့နေရာလေးဆိုင်ပူတယ်ပူတယ်ရှုမျက်နှာပေါ်လက်ပေါ်မှာရိုးရွရလာရင်ရတာလေးရှုဒီဝေဒနာတွေမထင်ရှားဘူးဆိုရင်ဟောင်းနာပိနာလေးပဲပြန်ရှုရမှာယောဂီအဲ့ဒီလိုပေါ်ရာထင်ရှားရာအာယုံကိုလည်းပဲရှုပါတဲ့ ပေါ်ယာပေါ်ယာစိတ်ဆိုင်ခာမတ်ပါယောဂီများရှုမှတ်ရင်ပင်နိဗ္ဗာန်ကွင်နိဗ္ဗာန် ပြေးဝင်ဆက်ရောက်သွားပြေးဝင်ဆက်ရောက်သွားသုသုမယင်ပင်နိဗ္ဗာန်ဝင်ပြေးဝင်ဆက်ရောက်သွားသုမယင်ပင်နိဗ္ဗာန်ဝင်ပြေးဝင်ဆက်ရောက်သွားယောဂီယခုလိုပေါ်ရန်အာယုံလေးတွေကိုယောဂီရှုနေတော့ဘာကျိုးတွေရမှလဲဆိုတော့ရှုမှတ်ရအာယုံပေါ်မှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရီလေးရမယ်ယောဂီ ဝါအာယုံလေးပေါ်လာလိုက်မသိစေလေးမှန်လိုက်ကပ်ပြီးတီးသွားလိုက်နောက်ထပ်အာယုံတစ်ကလေးပေါ်လိုက်မှန်လိုက်တီးလိုက်ပေါ်လိုက်မှန်လိုက်တီးလိုက်နဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးကပ်ကပ်တည်သွားတဲ့တမာရီကိုခဏိကတမာရီခေါ်တဲ့ယောဂီတခဏလေးတခဏလေးပဲတည်သွားတယ်။အဲ့ဒီတမာရီလေးထက်သာအကောင်းစွာရလာတဲ့အခါကျတော့မှဟောရှုတိုင်းရှုတိုင်းရှုစရာအာယုံလေးကတခြားရှုတည်နေတာလေးကတခြားနှစ်ခုကွဲကွဲသွားလိမ့်မယ် ရှုမှတ်စရာအာယုံလေးကတခြားမှတ်သိနေတာလေးကတခြားဘုရားဖောင်းတာလေးကတခြားမှတ်သိနေတာလေးကတခြားပိန်တာလေးကတခြားမှတ်သိနေတာလေးကတခြားတခြားစီတခြားစီတစ်ခုစီတစ်ခုစီကွဲပြီးသိသွားလိမ့်မယ်ဖောင်းတာလေးကတတ္တမှတ်သိနေတာလေးကတတ္တပိန်တာလေးကတတ္တမှတ်သိနေတာလေးကတတ္တတကယ်တော့ဖောင်းတာလေးကယုတ်မှတ်သိနေတာလေးကနာပိန်တာလေးကယုတ်မှတ်သိနေတာလေးကနာအဲဒီလိုနှစ်ခုယုံနာကွဲပြီးတော့သိလာလိမ့် ဒီနဲ့ပို့ပြီးတော့တမာရီတရားတွေအာကောင်ထက်တန်စွာရလာတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာရှုကံအာယုံအကြောင်းတရားလေးရှိနေလို့သာ ရှုသိမှုဆိုတဲ့အကျိုးလေးဖြစ်ပေါ်ရတာပဲရှုစရာအာယုံဆိုတဲ့အကြောင်းတရားလေးမရှိရင်ရှုသိမှုဆိုတဲ့အကျိုးတရားလည်းမဖြစ်နိုင်ပါလားသူအကြောင်းနဲ့သူအကျိုး အကြောင်းနဲ့အကျိုးဆက်ဆက်ဖြစ်နေတဲ့သဘောလေးကိုယောဂီဉာဏ်နဲ့မှရှင်းရှင်းလင်းလင်းသိလာမယ်။ထိုင်တဲ့ခါမှာဆိုရင်ထိုင်ခြင်းနဲ့စိတ်နှံအကြောင်းကြောင့်ထိုင်မှုဆိုတဲ့ယုတ်ကြိုးလေးဖြစ်တယ်။ထားတဲ့ခါမှာလည်းထားခြင်းနဲ့စိတ်နှံအကြောင်းကြောင့်ထားမှုဆိုတဲ့ယုတ်ကြိုးလေးဖြစ်တယ်။သွားတဲ့ခါမှာလည်းသွားခြင်းနဲ့စိတ်နှံအကြောင်းကြောင့်သွားမှုဆိုတဲ့ယုတ်ကြိုးလေးဖြစ်တယ်။အဲဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးဒီယုံနာရဲ့အကြောင်းအကျိုးဆက်ဆက်ဖြစ်နေတဲ့သဘောတွေကိုယောဂီရှင်းရှင်းလင်းလင်းသဘောပေါက်လာလိမ့်မယ် ဒီတဲ့ပို့ပြီးတော့တမာရီတရားတွေထက်သန်အားကောင်းစွာရလာတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟာရှုစရာအာယုံလေးကလည်းပေါ်လာလိုက်ပျောက်သွားလိုက်မသိစိတ်လေးကလည်းမှန်လိုက်ပျောက်သွားလိုက်ဟိုကအာယုံလေးကပေါ်လိုက်မှန်လိုက်ပျောက်လိုက်ပေါ်လိုက်မှန်လိုက်ပျောက်လိုက်ဘာတစ်ခုမှတည်မြဲနေတာမရှိဘူးအဲဒီမှာရှုစရာအာယုံရောရှုစိတ်ကလေးရောနှစ်ခုအတွဲလိုက်အတွဲလိုက်တခါလေ ပေါ်ပြီးပြောင်းဖြစ်ပြီးပြပေါ်ပြီးပြောင်းဖြစ်ပြီးပြဒီသဘောကြီးတဲ့အဲဒီလိုမမြဲတဲ့ကိုယ်ရဉာဏ်နဲ့မမြဲတဲ့သဘောတရားတွေကိုကိုယ်ရဉာဏ်နဲ့တည်းထိတွေ့လာလိုက်ဒီဉာဏ်နေအစဉ်စဉ်အားကောင်းလာတဲ့အခါကျတော့မှဖြစ်မှုပြမှုတွေမပြတ်နှိစက်လို့ဆင်းရဲတဲ့ဒုက္ခကိုယ်လိုတိုင်းမဖြစ်သူသဘောတိုင်းသူဖြစ်နေလို့စိုးမရတဲ့အနတ္တဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုကိုယ်တိုင်ဉာဏ်နဲ့ဓာတ်ထိတွေ့ဒီဉာဏ်နေ အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်တော့နောက်ဆုံးဖြစ်မှုပြည့်မှုတွေပြည့်စဲသွားတယ်။အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မဲ့ဆက်ရောက်မျက်မှောက်ပြုတွေ့သိပါလိမ့်မယ်ယောဂီ။ဒါကြောင့်တထိုင်အတွင်းရှုမှတ်ပွားများအားထုတ်ပုံဟာဒီလောက်ဆိုပြည့်စုံပါပြီ။9မိနစ်ဝိပဿနာဘာဝနာကုသိုလ်တွေယူကြရအောင်ယောဂီ9မိနစ်မိမိရဲ့ခန္ဓာကိုယ်လေးကိုပြုပြင်ပြီးတော့ထိုင်နိုင်ပါလေ။ အလုံးပြည့်ပြည့်ထိုင်ပြီးတော့ကိုယ်လေးကိုဖြောင်းဖြောင်းလေးထားလိုက်ခေါင်းလေးကိုလည်းတဲတဲထားရှုစိတ်ကရှုမှတ်ရမယ့်အာယုဖြစ်တဲ့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစီလေးညှို့ထားလိုက်ရောပြီလက်ကလေးကိုလည်းပဲမိမိပြီးမှပယ်ပက်လက်ပုံညာလက်လေးတင်ပြီးလက်မထိချင်းထိချင်းထိတံမထိရင်လည်းရဒီလိုမဟုတ်လို့မိမိရဲ့ဒုဗော်မှာပဲလက်ပွားလေးမှောက်ထားလို့လည်းရတယ်လှန်ထားလို့လည်းရနှိမ့်သက်တယ်လို့ အဲ့ဒီခါမှာသေးသေးချာချာဝမ်းပိုက်နဲ့ချက်တဲ့နေရာကိုစီလေးညွတ်ပြီးကြည့်နေတဲ့ခါမှာလေးလေးဝင်လာတာနဲ့ဝမ်းပိုက်လေးဟာတရိပ်ရိပ်နဲ့ဒုက္ခတောင်တင်းပြီးဖောင်းကတက်လာမယ်ဒါလေးကိုဖောင်းနေရှုလိုက်လေးလေးပြန်ထွက်သွားလို့ဝမ်းပိုက်ကလေးရောကြပင်ကြသွားမယ်ဒါလေးကိုပိန်နေရှုလိုက်ဖောင်းနေပိန်နေဖောင်းနေပိန်နေရှုနေဒီလိုရှုနေစဉ်မှာတန်လေးကြားလာရင်ကြားလေးရှုလိုက်ဒီတန်လေးမရှိရင် ဖောင်းနေပိန်နေပြန်ရှု မိမိစိတ်လေးကအင်ကိုတရိယာလုကိုတရိယာမိသားစုကိုတရိယာနဲ့တရိယာတဲ့စိတ်လေးရှုလိုက်ဒီစိတ်လေးခန္ဓာပြောင်းလာရင်ဖောင်းနေပိန်နေဒီပင်နိုင်ကမ္မထမ်းမပြန်ဆက်အဲဒီလိုရှုနေစဉ်မှာမိမိရဲ့ခန္ဓာကိုယ်အောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေလာရင်ဝေဒနာရှုနာရာရှုနာရာပေါ်ရင်နာရာရှုညောင်းနာပေါ်ရင်ညောင်းနာရှုပူရာပေါ်ရင်ပူရာရှုဒီဝေဒနာတွေမထင်ရှားရင်ဖောင်းနာပိန်နာလေးပဲပြန်ရှုယောဂီ ဒီဖောက်မှုပင်မှုလေးကိုပဲအာယုန်လေးဆိုင်ပြီးဆွဲဆွဲမြဲမြဲရှုနေဖို့ပါယုံပြီရှုမှတ်တိုင်းရှုမှတ်တိုင်းဟာဘာဝနာကုသိုလ်တွေဖြစ်နေပါတယ်ယောဂီဓမ္မမှန်လိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်ဓမ္မမှန်လိုက်ရင်ကုသိုလ်စိတ်တစ်ခါဖြစ်နေကုသိုလ်စိတ်တွေအများကြီးဖြစ်နေတာကို တွေ့ရပါမယ်ဒါကြောင့်မြတ်စွာဘုရားကကုသလရာတိတဲ့ဒီတုတ်တံမှာမြတ်စွာဘုရားကုသိုလ်ရဲ့ အစုအပုံကိုပြပါဆိုရင်ဒီဝိပဿနာဘာဝနာကမ္မဋ္ဌာန်းတရားပွားနေတဲ့ပုဂ္ဂိုလ်ကိုသာရှုလိုက်တဲ့အဲ့ဒီပုဂ္ဂိုလ်သာပြလိုက်အဲ့ဒီပုဂ္ဂိုလ်ရဲ့ဒါနမှာကုသိုလ်ရဲ့အစုပုံကြီးပဲဒီမှတ်ချက်တိုင်းမှတ်ချက်တိုင်းကုသိုလ်တွေဟာတစ်ချက်မှတကုသိုလ်တစ်ချက်မှတကုသိုလ်နှုံးတဲ့ကုသိုလ်စိတ်တွေအများကြီးဖြစ်နေတဲ့အတွက်ကြောင့်ကုသိုလ်စိတ်အစုပုံကြီးပဲယခုယောဂီတို့တရားနာရတဲ့ခံမှလည်းပဲဓမ္မတာဝနာကုသိုလ်ရတယ်လို့ ခုတရားမှာပွားများအားထုတ်ရတဲ့အတွက်ကြောင့်မို့ဘာဝနာကုသိုလ်ပါရတော်ပြီယောဂီဒီဘာဝနာကုသိုလ်ဆိုတာက သာသနာတော်နဲ့တွေ့မှသာသနာတော်ကြီးဟာလည်းနေလိုလားလို့ထုံးလင်းတောက်ပနေတဲ့အချိန်ခါဖြစ်နေတဲ့အတွက်ကြောင့်အခုလိုဘဝလွန်မြောက်ရေးဖြစ်တဲ့ဒီသတိပဋ္ဌာန်တရားတွေဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိအဲလိုဟောပြောနိုင်တဲ့ပုဂ္ဂိုလ်ရှိလို့မိမိတို့နာကြားခွင့်ရကျင့်ပွားခွင့်ရနေပါတယ် အဲလိုကျင့်ပွားအထုခွင့်လေးရရင်မိမိဟာလူဘဝမှာလူဖြစ်ရာကျိုးနတ်တဲ့ယောဂီသာသနာတော်နဲ့တွေ့ရာကျိုးနတ်သာသနာတော်နဲ့လည်းတွေ့လူဖြစ်ကူလေးရပါလျက်ခင်နဲ့ဒီဘဝလုံးမြောက်ရေးဖြစ်တဲ့တတိပဋ္ဌာန်ဆိုတဲ့ဝိပဿနာအကျင့်မြတ်တရားတွေကျင့်ကြံအားထုတ်ခွင့်မရလိုက်ရင်တော့မိမိဟာလောကကြီးမှာကံဆိုးဆုံးပုဂ္ဂိုလ်ပဲယောဂီမိမိလောက်ကံဆိုးတာမရှိတော့ဒါကြောင့် မေရိကန်နိုင်ငံကိုရောက်ရှိနေတဲ့မြန်မာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကိုကံဆိုးသူတွေမဖြစ်စေခြင်းလို့ယောဂီများကို9မိနစ်9မိနစ်ဝိပဿနာဘာဝနာကုသိုလ်တွေပေးနေတာပါယောဂီဒါကြောင့်တစ်ချက်မှန်နိုင်ရင်တစ်ချက်10မိနစ်လောက်မှန်နိုင်ရင်10မိနစ်10မိနစ်မှမှတ်ချက်ပေါင်း90ရတယ်ယောဂီ9မိနစ်ဆိုရင်မှတ်ချက်ပေါင်း250ရ ကုသိုလ်စိတ်တွေ250ဖြစ်သွားမယ်ဘာဝနာကုသိုလ်တွေယောဂီဒီတရားတွေအထုခွင့်ရလိုက်လို့သာသနာတော်နဲ့တွေ့ရချို့နှတ်သွားပြီလူဖြစ်ရချို့နှတ်သွားပြီယောဂီတို့ဘုန်းကြီးနိုင်လေးကြည်ထားပေးမယ်